တမန်တော်ဝတ္ထုအခန်းကြီး26အငယ်1မှ3ထိုအခါအဂရိပမင်းကတင်သည်ကိုအဖို့အလို့ငှာပြောရသော အခွင့်ရှိသည်ဟုပေါလုအားဆိုလျင်ပေါလုသည် လက်ကိုဆန့်၍အပြစ်ဖြေစရာစကားကိုဤသို့ပြော၏အဂရိပမင်းကြီးယူဒလူတို့သည်အကျွန်ုပ်ကိုအမှုလုပ်သည်မျှသောအရာမှာရှေ့တော်၌အပြစ်ဖြေစရာစကားကိုယနေ့ပြောရမည်အကြောင်းကို၎င်းထိုမြတ်မက ကိုယ်တော်သည်ယုဒထုံးစံပုစ္ဆာအမေးများကို လေ့ကျက်တော်မူကြောင်းကို၎င်း၊အကျွန်ုပ်ထောက်၍ကိုယ်၌မင်္ဂလာရှိသည်ဟု ကိုယ်ကိုထင်မှတ်ပါ၏။ထိုကြောင့်သည်းခံသောစိတ်တော်နှင့် အကျွန်ုပ်စကားကို နားထောင်တော်မူမည်အကြောင်းအသနားတော်ခံပါ၏။4ယေရုရှလင်မြို့တွင် ကိုယ်အမျိုးသားချင်းတို့၏အထဲ၌အကျွန်ုပ်နေသဖြင့် ငယ်သောအသက်အရွယ်မှစ၍အကျွန်ုပ်၏အနေအထိုင်အပြုအမူများကိုယုဒလူအပေါင်းတို့သည်သိကြပါ၏။အကျွန်ုပ်သည်ယုဒဘာသာ၌အလွန်ကျပ်တည်းစွာသောနည်းဥပဒေသကိုခံ၍ဖာရိရှဲဖြစ်သည်ကို ထိုသူတို့သည်သက်သေခံခြင်းငှါအလိုရှိလျှင်၊ရှေ့ဦးစွာကပင်သိကြပါ၏။ဘုရားသခင်သည်ဘိုးဘေးများတို့အားပေးတော်မူသောဂတိတော်ကိုထောက်၍မြော်လင့်ခြင်းတရားအကြောင်းကြောင့် အကျွန်ုပ်သည်ယခုတွင်စစ်ကြောစီရင်ခြင်းကိုခံရပါ၏ယူဒလူ12မျိုးတို့သည်နိညာမပြတ်စ조사၍ဖျားဝတ်ကိုပြုသည်ဖြင့်ထိုဂရီတော်အတိုင်းခံရမည်ဟုမျှော်လင့်ခြင်းရှိကြ၏အိုအော်ဂရိပမင်းကြီးထိုမျှော်လင့်ခြင်းတရားကိုအကြောင်းပြု၍ယူဒလူတို့သည်အကျွန်ုပ်ကိုအမှုလုပ်ကြပါ၏ေလွန်သောသူတို့ကိုဖျားသခင်ထမြောက်စေတော်မူမည်ဟုသောအယူကိုမယူအပ်ဟုတင်တို့သည်အဘယ်ကြောင့်ထင်ကြပါသနည်း အငယ်9မှ17နာဇရက်မြို့သားယေရှု၏နာမတော်နှင့်ဆန့်ကျင်သော အမှုများကို ပြုကောင်း၏ဟု အကျွန်ုပ်သည်စိတ်ထင်လျက်ယေရုရှလင်မြို့၌ထိုအမှုကို ပြုမိပါ၏ယေပရောဟိတ်အကြီးတို့ထံ၌အခွင့်ရပြီးလျှင်တန်ရှင်းသူအများတို့ကို ထောင်ထဲမှလှောင်ထားပါ၏သူတို့သည်အသေးတက်ချင်းကို ခံရသောအခါအကျွန်ုပ်သည်ဝန်ခံပါ၏ထိုသူတို့သည်ဖျားသခင်ကိုနှုတ်ဖြင့် ပြစ်မှားစေခြင်းဟာအကျွန်ုပ်သည်အနိုင်ထက်ပြု၍ခတ်သိမ်းသောတရားစရတို့၌ကျင့်ဖန်များစွာဒဏ်ပေးပါ၏ပြင်းစွာသော အမျက်ဒေါသနှင့်ရစ်မှုသဖြင့်တကြွတနိုင်ငံတိုင်အောင်သူတို့ကိုညှင်းဆဲနှိပ်စက်ပါ၏အငယ်၁၂မှ၁၈ထိုတို့ပြု၍ယေဘရဟိတ်အကြီးတို့ပေးသောအခွင့်အရာနှင့် ကျွန်ုပ်သည်ဓမ္မတက်မြို့သို့သွားစဉ်တွင် နေဤအယောင်ထက်မကသော အလင်းသည်ကျွန်ုပ်မှဆ၍အကျွန်ုပ်နှင့်အတူသွားသောသူများပတ်လည်၌ကောင်းကင်တဲကထွန်းတောက်သည်ကိုမွန်းတဲ့အချိန်တွင်လမ်းထဲမှအကျွန်ုပ်မြင်ရပါသည် အရှင်မင်းကြီးအကျွန်ုပ်နှင့်ထိုသူအပေါင်းတို့သည်မြေပေါ်မှလဲ၍နေကြစဉ်ရှောလူရှောလူငါကိုအပေကြောင့်ညှင်းဆဲသည်နီဒုတ်ချွန်ကို ခြေနှင့်ကြောက်လျင် ခဲလန့်သည်ဟုဟေပြဲဘာသာအားဖြင့်ပြောသောစကားတန်ကိုအကျွန်ုပ်ကြားလျင် သခင်ကိုယ်တော်သည်အဘယ်သူနည်းဟု အကျွန်ုပ်မေးလျှောက်သော်၊ငါကား၊သင်ညှဉ်းဆဲသော နာဇရက်မြို့သားယေရှုဖြစ်သတည်း။သို့သော်လည်းထ၍မတ်တတ်နေလော့။ငါသည်ယုဒအမျိုးသား၊တပါးအမျိုးသားတို့လက်မှသင့်ကိုကယ်လွှတ်၍၊သင်သည်ယခုမြင်ရသောအကြောင်းအရာတို့နှင့် နောက်မှငါသည်သင့်အားထင်ရှားလတံ့သောအကြောင်းအရာတို့မှာ၊အမှုဆောင်ရွက်သောသူ၊သက်သေခံသောသူအရာ၌သင့်ကိုခန့်ထားစေခြင်းငှါ ငါသည်တင့်အားထင်ရှား၏တပါးအမျိုးသားတို့သည်မှောင်မိုက်မှအလင်းသို့ကူးမြောက်၍စာတန်ဤအာနာထဲမှဘုရားသခင်ထံတော်သို့ပြောင်းလဲသောအဖြစ်အပြစ်လွတ်ခြင်းကျေးဇူးကိုခံရမည်အကြောင်းနှင့်ငါကိုယုံကြည်သောအဖြစ်တန်ရှင်းခြင်းတို့ရောက်သောသူတို့နှင့်ဆက်ဆံ၍အမွေခံရမည်အကြောင်းသူတို့၏မျက်စိကိုဖွင့်စေခြင်းငှာသူတို့စီကိုတင့်ကိုငါစေလွတ်မည်ဟု မိန်တော်မူ၏ အငယ်19မှ23အိုအော်ဂရိပမင်းကြီးကောင်းကင်ကဖြစ်သော ထိုဗျာဒိတ်တော်ကိုအကျွန်ုပ်သည်နားမထောင်ဘဲမနေရပါ လူတို့သည်နောင်တရရမည်နောင်တရခြင်းနှင့်ထိုက်တန်သောအကျင့်ကိုကျင့်ရမည်ဘုရားသခင်ထံတော်သို့ပြောင်းလဲရမည်ဟု၍ဓမ္မတက်မြို့၌ရှေးဥစွာဟောပြောပြီးလျှင်ယေရုရှလင်မြို့မှဆောက်၍ယူဒပြည်အရရ၌နေသောသူတို့အား၎င်းတပါးမျိုးသားတို့အား၎င်းဟောပြောပါ၏ ထိုအကြောင်းများကြောင့်ယုဒလူတို့သည်ဗိမာန်တော်၌အကျွန်ုပ်ကိုဘမ်းဆီး၍ကွပ်မျက်ခြင်းငှါအားထုတ်ကြပါ၏။သို့ရာတွင်ဘုရားသခင်မစတော်မူသောကျေးဇူးတော်ကို အကျွန်ုပ်ခံရ၍ယခုတိုင်အောင် ရှိနေရပါ၏။ခရစ်တော်သည် အသေသတ်ခြင်းကို ခံရမည်ဟူ၍၎င်း၊သေခြင်းမှအဦးဆုံးထမြောက်၍ယုဒအမျိုးသား၊တပါးအမျိုးသားတို့အားအလင်းကို ပေးမည်ဟု၍၎င်း၊မောရှေမှစသောပရောဖက်များတို့ဟောပြောသောစကားထက်အကျွန်ုပ်သည်မလွန်ဘဲ၊လူအကြီးအငယ်တို့အားသက်သေခံ၍နေပါသည်ဟုလျှောက်လေ၏။ထိုသို့ပေါလုသည်အပြစ်ဖြေရာစကားကိုလျှောက်သောအခါ၊ဖေတ္တုမင်းက၊ပေါလု၊သင်သည် သူရူးဖြစ်၏။သိပ္ပံအတတ်များကိုသင်၍သူရူးအဖြစ်သို့ရောက်ခဲ့ပြီဟု ကြီးသောအတန်နှင့်ဆို၏ဘောလူကလည်းမြတ်တော်မူသောဖေတုမင်းအကျွန်ုပ်သည်သူယူမဟုတ်ပါတမာတရားနှင့်၎င်းကောင်းသောစိတ်နှင့်၎င်းရှင်သောစကားကိုပြောပါ၏ဤရာများကိုအဂရိပမင်းကြီးတည်တော်မူ၏ထိုမင်းရှိတော်၌အကျွန်ုပ်အတည့်လင်းရှောက်ဝံ့ပါ၏ဤအမှုရာဇုံတစ်ခုကိုမျှမင်းကြီးမတိဘဲနေတော်မမူဟု အကျွန်ုပ်ထင်ပါ၏အကြောင်းမူကားဤအမှုသည် စိတ်ကွယ်ရာအရ၌ပြုသောအမှုမဟုတ်ပါ။အိုအဂရိပမင်းကြီး ကိုတော်သည် အနာဂတ်ကျမ်းစာကိုယုံတော်မူသလောယုံတော်မူသည်ကိုအကျွန်ုပ်သိပါသည်ဟုလျှောက်၏အဂရိပမင်းကလည်းတင်သည်ဖျားယောင်းသွေးဆောင်သောအဖြစ်ငါသည် ခရိယံဖြစ်လူပြီဟုပေါလုအားပြောဆိုလျင်ပေါလုကကိုတော်မှဆ၍ယနေ့တွင် အကျွန်ုပ်၏စကားကိုကြားသောသူအပေါင်းတို့သည် ဤတန်ကြိုးကိုထား၍အကျွန်ုပ်ကဲ့သို့သောသူဖြစ်လုသည်သာမက၊လုံလုံဖြစ်စေခြင်းငှါဘုရားသခင်ကိုအကျွန်ုပ်ဆုတောင်းပါသည်ဟုလျှောက်လေ၏။ထိုအခါမင်းကြီးနှင့်ဗေရနိတ်သည်ထ၍မြို့ဝန်မင်းမှစသော အပေါင်းအဘော်များတို့နှင့်တကွအခြားသို့သွားပြီးလျှင်၊ဤသူသည် အသေသတ်ခြင်း၊အကျဉ်းထားခြင်းခံထိုက်သော အမှုကိုမပြုဟု အချင်းချင်းပြောဆိုကြ၏။ အဂရိပမင်းကလည်း၊ဤသူသည်ကဲသာဘုရင်၏အယူတော်ကိုခံပါမည်ဟု မဆိုမိလျှင်လွှတ်သင့်သည်ဟု ဖေတ္တုမင်းအားဆို၏။